န်းကဘာတွေများရွတ်ဖတ်တရဆဲနေပါလိမ့်တုံးခမတက်ခဲဥသူတော်ကိုရစီလားဟုတ်ကဲ့ကြွပါဗျာကြွပါတယောက်နဲ့တယောက်အကြောင်းတည်တွေပဲဗျာခမနဲ့ကျုပ်နဲ့ဟာဘာတွေတရဆဲနေတုံးလို့မေးရသေးသလားသမင်းသေးကဖြစ်လာတဲ့ရသိနဲ့ဥသူတော်ဆိုတော့ဂီတနဲ့ဘယ်ကင်းနိုင်မှာမလဲဗျာဟာဟာကျုပ်ကလည်းတိလိုက်ပါရဲ့လေဝါသနာဆိုတာအမတန်ဖြတ်နိုင်ခဲ့မြပဲကျုပ်ကြည့်လေသူတော်သူမြတ်တာလုံနေတယ် လူပြက်ကဖြစ်လာတဲ့သူတော်ဆိုတော့ယခုတဲ့တိုင်အောင်ပွဲခြင်းတဲ့စိတ်ကရှိသေးတယ်ဗျ။ဘာဆိုင်လို့တော့ဗျအဆိုးကတာဝါသနာပါရပါမယ်။အော်တတရုံဆိုတဲ့မင်းသမီးနဲ့ကာတော့ကတထေးတူးနဲ့အောင်ပွဲပေးဘူးတာသတိရလို့ပါ။ခင်ဗျားတော့ယုံပါတယ်လေအိမ်မှာတောင်မှမြင်းကြီးမွေးထားသေးတာအောင်ပွဲတော့ အောင်ွယ်လောက်တဲ့နိမိတ်တရားဇာဥက္ကာဖတ်ကြည့်ဖို့ရှိပါတယ်။အာဒီလိုပါဒီလိုပါကိုယ်တိုင်သွားပြီးတော့မပေးဝင်တဲ့အပြိုများကြတော့ဒီမြင့်မာကြီးစီးသွားတယ်မဟုတ်လားလို့တော်ပါဗျာဓာပြားနာထောင်တဲ့ပုံကိုယ်တွေကကြားရင်ရှက်เสียတော်ပါပြီတော်ပါပြီဥသူတော်နဲ့ကျုံနဲ့တော့ဒီဝတ်တာဝတ်ပြီးတော့နေကြတယ်စိတ်ကတခြားဖြစ်နေတော့နိဗ္ဗာန်ထင်သားလို့နိဗ္ဗာန်ကတန်တကားတို့အဖြောက်တို့ရိုးရရတဲ့တို့ဆိုတဲ့ပသိမ်ကြီးစိတ်တောင်ရောက်နိုင်မှာမဟုတ်ဘူး နိဗ္ဗာန်ဆိုတာတခြားရှားနေရတာမဟုတ်ပါဘူးဗျာပျော်ရာနိဗ္ဗာန်မှာဗျာအလိုပျော်အောင်ပဲလို့များလုံးမလဲဗျာတက်သူတော်နဲ့တက်ရသေးဆိုတော့ပျော်ရွှင်လာအောင်ဟာလောကီတလီအိတ်ကြီးရဆက်ကလေး32ပါးရွတ်လိုက်ရင်ပျော်ရွှင်လာမှာဗောဗျာအော်အိတ်ကြီးရဆက်32ပါးတယောက်တစ်ပြန်စီကျုပ်ကပဲစလိုက်ပါမယ်ခင်ဗျာရွတ်စမ်းမြာလင်သားဖြစ်သူမယငယ်ယူတဆူဆူတကြွကြွမိရပိစေ ရှာမရပါချိန်ခါပြုံးလျက်မုတ်ဆိုးမဆဲရှင်နဖူးစာတတဝါနာမရေကျင်းဖောဝေတွေ့တိုင်းစိတ်ပြေအပြိုကြီးဆဲအယောင်ဝဲပြီပြီအိန္ဒိယရှိမိကောင်းဖခင်ရကန်စင်းချင်းချင်းဝါပိုင်းအပြောမရရင်လူတိုင်းနှစ်သက်မိမကောင်းဆက် တော်ကဒီလိုလာတော့ကျုပ်ကလည်းဒီလိုရှိပါသေးခင်ဗျာလာကြပါဗျာအင်းကြီးခွာကြလူဘိုးသားလေလှပါတနခမြခုံးဝေးတား၍စကားအရာယောက်ျားတဲ့စွာအာနာပြင်းလေရန်ကုန်သူစေဓမ္မောက်သမှုစာထတရားနှင့်ပလာတာစိတ်သားနေတိုင်းစာကာလာသာနှစ်သက်အောင်ွယ်စေ ယောက်ျားကလေးရင်ရင်အဝတ်စားဆင်၍မြင်၍မတင့်တဲ့ဘိုင်စကယ်ငါးဝဲလို့ပေမင်းစိတ်အဲ့တော့တဖြည်းဖြည်းပူရအောင်နှူးသပီလူသပဲအမဲကြီးဆဲအပါနီစတာပူပြပြနဲ့နောက်ညစိန်ပြီးဆိုင်းပုတ်ကြီးနဲ့ထီးကပန်းရောင်အယောင်နဲ့တကွက်ကွက်လင်လိုခြင်းနဲ့ဆဲစီကရက်ဘူး လေရီရှူနဲ့နယူစတိုင်ပရေအိတ်ကိုကန်၍ကလထိုင်းအပဒေါ်လာပြားနဲ့ရွှေသွားတလဲလဲကြောက်စရာကြီးဆဲရေမွေးဆုတ်ခါလက်ကမွာနဲ့နှိုက်ခါလူယူငွေဆက်ကူနဲ့မူခါတရီကြီးအနာမှာကြီးကားပီသုံးပွဲကဇာမင်းသမီးဆဲ င်ကဗျာတရုတ်ကလားနဲ့စကားပြောရာမျက်လုံးကကြာစားစရာတစိမ့်စိမ့်ငွေပါလိမ့်အငိမ့်ရှေ့ထွက်လက်ထောက်စေရွှေတိုင်းမြန်မာတိုက်ပန်းပန်း၍ကြောက်အင်ကြီးဒီစတုံးကြီးနဲ့ခရီးလမ်းလျှောက်နေတကာရောက်လက်ကောက်တစ်ဖက်ကပိုင်းလုံးဆဲ စကလေး32ပါးရွတ်တန်ကြကအများလူတွေရှောင်းကွင်းမဲလို့မသွေခါကတာမာသည်မြတ်သည်ဆရာပညာသည်အောင်ယခုပြောတာမှန်ပါပဲတဗျအောင်ယခုပြောတာဟုတ်ပါပဲတဗျအောင်ယခုပြောတာထိပါပဲတဗျအောင်လူတွေလူတွေမှတ်ကြလေဟော ခုယောဇညာမြတ်ဘုံညာကိုတစမကြအမှန်စေရနာပေးဝေပါသည်အထက်မှာလက်ဖက်အောက်မှာငပိရှိရှိသမျှသုံးဆွဲကြလောကုန်းနေမော်တော်ကရေနေခဝါကလာကြာကြာသမျှအမယူတော်မူကြပါဗျို့ခေါ်ခဲ့ခေါ်ခဲ့သာဓုသာဓုခေါ်ရပါမယ်မင်းကအမယူတော်မူကြပါဆိုတော့ငါကခေါ်ခဲ့ခေါ်ခဲ့လို့လို့ရတာပေါ့